မနဲ့အာယုံတဲ့ချိန်ကဖွာချစ်တင်ကအာယုံစွန်ဆက်ကလူရနဲ့တဲ့နေ့လယ်မှာတော့မဖူးဝတ်မုံတီကမိမိရဲ့တနှစ်ပြည့်တဲ့မွေးနေ့မင်္ဂလာကုသိုလ်တော်ဖြစ်ဖြင့်နေစွမ်းဆက်ကလူရနဲ့ အာယုံကအာယုံမှာအသက်အကြီးဆုံးဘွားက89နှစ်မွေးနေ့ကုသိုလ်ပွားတယ်နေစွန်းကြတော့အသက်အငယ်ဆုံးကလေးကတနှစ်ပြည့်အနေနဲ့မွေးနေ့မင်္ဂလာကုသိုလ်ပွားတယ်တဲ့လာပြီးတိုက်မှတိုက်ဆိုင်မလေးဒီနေ့နေစွန်းကတဲ့ပုဂ္ဂိုလ်တွေက ကြောင်းနဲ့စိမ့်နေတဲ့ပုံကိုယ်တွေကြောင်းနဲ့သူတို့လာလာလှူရလှူကြတန်းကြတော့လှူကြတန်းကြတာပါပဲဒါမဲ့လို့အထုတ်တာတို့တရားနာတာတို့မရှိတော့ကြောင်းနဲ့စိမ့်နေသူတို့ရဲ့ဖိတ်ထားတဲ့ဧည့်သည်မိတ်ဆွေတွေကလည်းအစိမ့်နေဖြစ်နေတော့တိတ်တိတ်ဆိတ်ဆိတ်နေရထိုင်ရလောက်ရကန်ရမယ်ဆိုတာမသိဘူးမလေးဆူလိုက်ကြတာတကယ် ဆွမ်းစားနေရင်စိတ်ထဲအောင်မိတယ်အဆူဆုံးအလှပါပဲလားလို့အဲ့လိုအောင်မိတယ်။နောက်ဆွမ်းစားပြီးတော့မှဆွမ်းပွဲနဲ့လာပြီးတော့တက္ကမကြီးတယောက်ကရှောက်တယ်။ဒါသူကတော့ဆွမ်းစားနေတော့မှလာထိုင်နေတာပါပဲထိုင်လာပြီးထိုင်ပြီးတော့ ထိုင်ပြီးပြီးရင်သူကလျှောက်တော့ပါဆရာတော်မှတ်မိပါလားဖေရတဲ့ဘုရားဆွမ်းစားနေတော့တော့ဘယ်သူမှလှဲ့လည်းမကြည့်ဘူးစကားလည်းမပြောဘူးသူကမှတ်မိပါလားဖေရဆိုတော့ကြားတော့ကြားလိုက်တာကိုဆုံးကိုပဲဆက်စားနေမဲဆွမ်းစားတော့တော့ဧည့်သည်တို့ဘာတို့မခေါ်လာကြပါနဲ့အဲခေါ်လာလဲဘုရားဆွမ်းစားတော့တော့စကားမပြောဘူး အဲအဲ့ဒါကကြောင်ကြောင်ကြီးရက်ပြီးထိုင်းနေုံပဲရှိတာပဲခေါ်လာရင်လည်းအဲအဲ့ဒါလိုဆွမ်းစားတော့ဧည့်သည်စကားပြောရလို့ရှိရင်အဲဆွမ်းကမပြေးနိုင်တော့ဒီဧည့်သည်လားပြောလိုက်ဟိုဧည့်သည်လားပြောလိုက်မပြေးနိုင်တဲ့အပြင် အမှတ်တွေလည်းလွတ်ကုန်ရောမမှတ်တဲ့အမှတ်တွေလည်းလွတ်ကုန်ရော မှတ်ပါတယ်ကျဲကျဲတော့မှတ်ပါတယ်စိတ်စိတ်တော့မမှတ်နိုင်ဘူးစွန်းစားတော့စကားပြောရင်ခုနပြောသလိုစွန်းစားလို့မပြီးနိုင်တာရဲ့ပြီးတော့တခြားပုံကိုယ်တွေယောဂီတွေအနှောင့်အယှက်ဖြစ်မှာရဲ့အဲ့ဒါကြောင့်မပြောတော့ပါဒါကြောင့်ကိုမိတ်ဆွေတွေများဆိုလို့ရှိရင်စွန်းစားတော့ဘရောမှမခေါ်ခဲ့ကြနဲ့မိတ်ဆွေများဆိုလို့ရှိရင်ပြီးတော့ မိတ်ဆွေတွေဆိုရင်လည်းအကျိုးအကြောင်းသိအောင်ပြောထားရင်ကောင်းပါတယ်အခုယဉ်ကျေးမှုဝန်ကြီးဖြစ်နေပြီးတော့အဲ့ဒီမတိုင်ကမေထိုင်းဝန်ကြီးဖြစ်တဲ့ဥဝင်းစိန်သူပထမဆုံးလာတော့ကသူကရှေ့တန်းကနေပြန်လာပြီးတော့မေထဌာနမှာ MD လောက်ရတော့ အဲ့ဒီအချိန်သူကသူမသိပါဘူးဒီခါမှာဘုန်းကြီးတို့ဒီဆွမ်းကြောင်းပေါ်ပဲရှိသေးတယ်ဆွမ်းစားတာဒီဆွမ်းကြောင်းကိုမဆောက်ရသေးဘူးဆွမ်းကြောင်းတွေကိုမဆောက်ရသေးဘူးအဲသူမေးစမ်းလာပြီးတော့ဆွမ်းစားတော့မယ်ရောက်လာရောက်လာပြီးတော့လာဥချတယ်ဘုန်းကြီးလည်းဘယ်သူပါလိမ့်မလဲလို့တစ်ချက်တော့ ကြည့်လိုက်ပါတယ်ကြည့်လိုက်တော့ဩဒီတကာမသိဘူးပဲအဲ့လိုဆိုပြီးဆွန်းဆက်စားနေသူကလည်းမလျှောက်ပါဘူးအလိုက်ကြည့်သွားပဲဒီတိုင်းမငြိမ်ပြီးထိုင်နေတယ်အာဆွန်းစားလို့ပြီးတဲ့အခါကျတော့မှသူကအကျိုးကြောင့်လျှောက်တယ်တပီတော့ဝင်းစိန်ပါဖေဟာမိထထက MD ပါဖေဟာအခုမှတပီတော့ရန်ကုန်ပြန်ရောက်ပြီးတော့ စပြီးအလုပ်လုပ်ရတာပါတပည့်တော်ကရှေ့တန်းပဲထွက်နေရပါတယ်ရှေ့တန်းမှာဆရာတော်ဟောတဲ့ဆင်းရဲငြိမ်းအေးချမ်းသာရေးစာအုပ်ဖတ်ရလို့အဲ့ဒီစာအုပ်ဖတ်ရတဲ့တပည့်တော်အာယုံပြုကြည်ညိုနေပါတယ်ခင်ဗျာတဲ့ဒါကြောင့်အခုဒီရောက်လာတော့အလုအားအာရင်လာတွေ့ပါပြီလာဖူးပါတယ်တဲ့အဲစားပြီးမှပဲသူလဲစကားပြောဘုန်းကြီးလဲထိုင်လျောက် အဲစကားပြောတယ်နောက်လည်းဒီတကဝန်ကြီးဖြစ်လို့လာလဲအကြောင်းအလျော်စွာသွန်သားတော့ရောက်လို့ရှိရင် तू ကရှေ့ကိုဘေးရတော့မဟုတ်ဘူးနောက်ကအသာစောင့်ဥချပြီးတော့အသာထိုင်းဆောင်တယ်ဘာမှမပြောဘူးအဲဘုန်းကြီးစားတော့ပြီးမှပဲပြောတယ်ဒါအလိုက်သိအဲ့လိုအဲ့လိုဖြစ်ရမှာတချို့ကြတော့ ဒီဟာဆွမ်းစားနေတော့စကားမပြောတာကိုပဲအပြစ်လို့မြင်တဲ့လူကရှိသေးတယ်မလေးသွားဥချတော့တောင်းဆရာတော်ကစကားမပြောဘူးကိန်းကြီးခန်းကြီးနိုင်လိုက်တာအဲ့လိုဖြစ်သွားတယ်ကိန်းကြီးခန်းကြီးနိုင်တယ်လို့ထင်လည်းမတတ်နိုင်ဘူးဆွမ်းစားတော့တော့စကားမပြောနိုင်အခုလည်းဒီလိုပဲအဲ့ဒီဒကမာကြီးကအဲ့ဒီဒကမာကြီးကဆိုတော့ဘုန်းကြီးတွေတော့ငဲပါတယ်အဲ ဆရာတော်မှတ်မိပါလားဖေရတဲ့သူကနောက်ဖက်ခတ်ဆောင်ခေါင်းကကိုအလံကြတဲ့ဘုန်းကြီးကလှဲ့တော့မကြည့်ပါဘူးကိုစွန့်ကိုဖုံးပေးနေနောက်ကြတော့မှစပြီးတဲ့အခါကျတော့မှလှဲ့ကြည့်လိုက်တော့အဲ့ဒီကြတော့သူ့အာရဝန်းကနဲ့ဆရာတော်မှတ်မိပါတယ်မဟုတ်လားဖေရတဲ့ဆရာတော်ကရုပ်ကတော့မပြောမှဝါတော့ဝါနေပါတယ်ဖေရတဲ့အဲ့တော့ဘုန်းကြီးကသူ့ချက်ချင်းမှတ်မိလိုက်တယ် မတွေ့လာတော့သိမကြသေးပါဘူးနှစ်40လောက်ပဲကြာပါသေးတယ်ဒါသူတို့သူတို့အလူကျင်တွေကယင်းနီနီသူတို့ဆွေတဲ့မျိုးတွေကဖိတ်တာပါဘုန်းကြီးတို့မန္တလေးမှာစာသင်နေစဉ်ကအဲတုန်းကဘုန်းကြီးတို့ကိုကိုးကွယ်နေတဲ့မိသားစုတွေကပါပဲသူတို့2ယောက်3ယောက်အဲဒီကလေးက သူတို့ရင်းနှီးနှီးကြည်ညိုရိုးကိုယ်ဝယ်နာနောက်တော့ဘုန်းကြီးတို့လည်းရံကုန်ရောက်လာသူတို့လည်းသူတို့စီဝါရေးကိစ္စနဲ့ဗာနဲ့မတွေ့ဘူးဒါပေမဲ့သူတို့ရံကုန်ရောက်တာအခု15နှစ်လောက်ရှိပြီတဲ့အဲ့ဒါဒီမှာဆရာတော်ကြောက်မယ်လို့သိလို့ဆိုပြီးသူတို့၄၅ခေါက်ရောက်တယ်ဆရာတော်နဲ့မတွေ့ရဘူးတဲ့ဒီဘကြွားကြွားနေတဲ့အချိန်နဲ့ရတိုးနေဒီတစ်ခါပဲတိုးရသေးတယ်တွေ့ရသေးတယ် လာလျှောက်တယ်ကြေးရအဲ့ဒီမန္တိမှာတော့သာသနာ့ဘဝရင်းနှီးနှီးကြီးကြီးညိုညိုပါပဲဘုန်းကြီးတို့သုံးပါးရှိတယ်သူတို့ကိုးကွယ်တာအဲ့ဒါပဲတခြားသူတို့မကိုးကွယ်ပါဘူးအဲဒါကြောင့်အခုလဲရုပ်တရားမြင်လိုက်တဲ့ဆိုမြင်တာနဲ့ကိုမှတ်မိလိုက်ပါလားနှစ်ပေါင်းများစွာကြာတော့လည်းပဲသူတို့လည်းရုပ်တယ်မပြောင်းကြပါဘူးအဲ့ဒါ သူတို့အုပ်စုကတရုတ်အုပ်စုတရုတ်အုပ်စုမှာစီးပွားရေးသမားကြီးပဲဘာသာရေးကလူရတန်းနာလောက်တဲ့ဒီလောက်ပဲနားလဲတယ်တခြားဟာနားမလဲဒါကြောင့်မလို့ကျောင်းအရောက်နေကြတော့ကျောင်းရဲ့အထာမသိကြတော့ဖိတ်ထားတဲ့ဧည့်သည်တွေကအဲတော်တော်ဆူတော်ဟိုတဲ့သူတို့လည်းပြောရတယ်ဧည့်သည်တွေကအကျောင်းနဲ့တော်တော်စိတ်မုံရတယ်လို့ တော်ဆူတာပဲလို့ဒီလိုနေရာဟာတိတ်တိတ်ဆိတ်ဆိတ်နေရမယ်ဆိုတာသူတို့မသိဘူးစာတွေလည်းဖတ်ပုံမရဘူးလို့သာသနာရေးထားတာအဲ့ဒါလည်းဖတ်ပုံမရဘူးမမဗျာတဲ့ကုံတယ်တွေစီးပွားရေးသမားတွေပါဗျာတဲ့အဲ့ဒါအကြောင်းနဲ့စိတ်မှလည်းသီးခံပါဗျာတဲ့သီးမခံလို့ဘယ်နဲ့လုံရသင်ရရမှာလားအဲသီးခံရတာပဲ အဲ့ဒါကိုယ်ထဲကများအလူလာလို့ရှိရင်တော့ကိုလူလာဖြစ်စေကိုယ်ထဲကဒူလို့ကိုကလာပါတာဖြစ်စေအဲ့လိုဟာတွေဆိုရင်တော့သတိပေးကြပါအဲဟိုရင်းကအဲဆွမ်းစားရင်ကစိတ်ကူးပေါက်တယ်အဲအဲ့ကန်ဆောင်အဝမှာရောအတွင်းထဲမှာရောတရားရိပ်တာတိတ်ဆိတ်မှုဖြင့်ကုညီပါဆိုတဲ့ဆိုင်းပုတ်အကြီးတွေရေးအောင်လို့အကြီးတွေရေးပြီးတော့အဲ့ဒါဆွဲထားမှာ ဒီလိုမှဖြစ်တော့မှာပဲလို့ပြောလို့လဲနားမလဲရိုက်လို့လဲရမှာမဟုတ်ဘလိုစင်းတော့ရအောင်ရမယ်ဟေး S1 လာပြီ S1 လာပြီလို့ပြောလိုက်ရင်တော့တိတ်သွားမှာအဲ့လိုဆိုရင်တော့တိတ်သွားမှာနေ့လယ်ကစူပေးတဲ့အာယုံမှာတော့တိတ်ပါတယ်အဖွားချစ်တဲ့ရဲ့အလှူကတော့တိတ်ပါတယ် ဆွမ်းခဲဝယ်ပေါ်စဉ်ချုပ်ချင်းရတာလူရန်တဲ့ပုဂ္ဂိုလ်များဆုမတောင်းတော်လည်းပဲအကျိုး၅ပါးကတော့တဲ့အကြောင်း အကျိုးသဘာဝအားလျော်စွာမုတ်ချရတယ်တဲ့အဲ့ဒါတော့ဆုတောင်းနေစရာမလိုဘူးတဲ့အကြောင်းအကျိုးသဘာဝအားလျော်စွာဆန်းလူခြင်းဆိုတဲ့အကြောင်းရှိရင်ဒီအကျိုး၅ပါးတော့မုတ်ချဖြစ်ပေါ်တော့တာပဲတဲ့ အဲ့ဒီအကျုံ၅ပါးကယောဂီတို့သိပြီးသားပါဒါပေမဲ့ပါဠိလေးတော့ရွတ်လိုက်အောင်ဘောဇနာဘိက္ခဝေတဒံတော်ပင်စဌာနာနိဒေတိအာယုန်ဒေတိဝဏ္ဏဒေတိဒုက္ခံဒေတိပလံဒေတိပฏิဘာဏံဒေတိအာယုဒ္ဒဒါသာအာယုဒ္ဒဘာဂီဟောတိဝဏ္ဏတဒါတာဝဏ္ဏတဘာဂီဟောတိ ဒုက္ခတဓာတာဒုက္ခတဘာဂီဟောတိဗလတ္တဓာတာဗလတ္တဘာဂီဟောတိပฏิဘာနတဓာတာပฏิဘာနဘာဂီဟောတိနားလဲတယ်မဟုတ်လားအေးလဲတော်ပြီပေါ့ဟမ်ရှင်းမလဲဖះဟောတာရှင်းလို့ရုပ်ရုပ်ပေါ်ပဲတခုမှမပါဘူးအဲ့ဒါကိုမသိဘူးနားမလဲဘူး ဘောဇနံတရံတော့ဘိက္ခွေပင်စဌာနာနိဒေတိတဲ့ဆွမ်းခဲပဲဘောဇင်လှူဒန်းတဲ့ပုဂ္ဂိုလ်များဟာအရာ၅မျိုးလှူဒန်းတာပဲတဲ့ဘာလှူဒန်းတယ်လဲဆိုတော့အာယုန်ဒေတိအသက်တူတာပဲတဲ့ဇီဝိတဒါနဝဏ္ဏဒေတိရုပ်ဆင်းအင်္ဂါတူတာပဲတဲ့ဒုက္ခံဒေတိချမ်းသာကိုတူတာပဲတဲ့ ဗလန္တေတိခွန်အားကိုထူတာပဲတဲ့ပฏิဗာဏန္တေတိဉာဏ်ပညာကိုထူတာပဲတဲ့ဆွမ်းလူတဲ့ပုဂ္ဂိုလ်များဟာဒီရောအရာငါးမျိုးထူတန်းတာပဲတဲ့အသက်ထူတန်းတာလည်းဟုတ်တယ်တဲ့ရုပ်ဆင်းအင်္ဂါထူတန်းတာလည်းဟုတ်တယ်တဲ့ချမ်းသာကိုထူတန်းတာလည်းဟုတ်တယ်တဲ့ခွန်အားကိုထူတန်းတာလည်းဟုတ်တယ်တဲ့ ဉာဏ်ပညာကိုလှူဒါန်းတာလည်းဟုတ်တယ်တဲ့ဟုတ်လောက်ကလားသိဟုတ်တော့ဘောစဉ်းစားကြည့်လေဟုတ်လေပဲအသက်လှူဒန်းတော့ဘာဖြစ်တယ်လဲဆိုတော့အသက်ရှည်ခြင်းအကျိုးရတယ်တဲ့အာယုဒ္ဒဒါတာအာယုဒ္ဒဘာဂီဟောတိအသက်လှူဒန်းတော့အသက်ရှည်ခြင်းအကျိုးရတယ်တဲ့ ရုပ်ဆင်းအင်္ဂါလှူဒန်းတာဖြစ်တဲ့အတွက်ရုပ်ဆင်းအင်္ဂါတင့်နဲ့လှပါခြင်းအကျိုးရတယ်တဲ့ဝဏတဒါတာဝဏတဘာဂီဟောတိဒုက္ခတဒါတာဒုက္ခတဘာဂီဟောတိချမ်းသာကိုလှူဒန်းတာဖြစ်တဲ့အတွက်ချမ်းသာများခြင်းအကျိုးရတယ်တဲ့ကိုချမ်းသာစိတ်ချမ်းသာခြင်းအကျိုးရတာပေါ့ ဗလတ္တဒါတာဗလတ္တဘာဂီဟောတိခွန်အားကိုတူတာဖြစ်တဲ့အတွက်ခွန်အားပြည့်ဖြိုးခြင်းအကျိုးရတယ်ပฏิဘာနတဒါတာပฏิဘာနဘာဂီဟောတိဉာဏ်ပညာကို တူရဏဖြစ်တဲ့အတွက်ဉာဏ်ပညာကြီးမားခြင်းတိုးပွားခြင်းအကျိုးရတယ်တဲ့အဲ့ဒါကိုဟာကိုစဉ်းစားကြည့်သိပ်မှန်တာပဲအဲ့ဒီအချက်တွေသိပ်မှန်တာပဲ ဒီလောက်ပြောတယ်ဆိုရင်တပေါက်ပေါ်တယ်မဟုတ်လားဟမ်ဒီလောက်ပြောတော့တပေါက်ပေါ်ရောပေါ့မနဲ့တော့ဟာပောက်ခဲ့လားအဲအဲ့ဒီတော့ကြာရှည်ကြီးပြောနေဖို့မလိုဘူးပေါ့ဒါကြောင့် ဖွာချစ်တင်ကဒီနေ့89နှစ်ပြည့်တဲ့နေ့မှာအာယုံသွမ်းလှူဒန်းတော့သူကအသက်တိုးမှလားရှည်မှလားရှည်မှဖြစ်တဲ့အတွက်နောက်10နှစ်ရှိတော့ဒီလိုပဲအာယုံသွမ်းလှူအောင်လို့မနေ့ကပြောရတယ်ဟုတ်ကလားနောက်10နှစ်ရှိတော့ဒီလိုအာယုံသွမ်းလှူအောင်လို့နောက်10နှစ်ဆိုတော့ဘယ်လောက်ရှိသွားအောင် 69နှစ်ဟုတ်ကလားသူကလည်းမမဖေရတဲ့ဒီတဲ့ပိုထူးထူးခြားခြားထူပါမယ်ဖေရတဲ့သူကလည်းအသက်ရှင်မယ်လို့သိထားတာကိုနောက်သွမ်းလူတာဟာရုပ်ဆင်းအင်္ဂါကိုထူထမ်းတာ ဖြစ်တဲ့အတွက်ရုပ်ဆင်းအင်္ဂါတင့်နဲ့လှပခြင်းအကျိုးရတယ်အဲ့လိုဆိုတော့ဖွာချစ်တင်ကနောက်ဘဝမှာဒီတဲ့လှအောင်မှာပေါ့ ဟုတ်လားသိတယ်လောက်မှာပဲဒါပေတဲ့ရုပ်လှတာနဲ့စိတ်လှတာဘယ်ဟာကပိုကောင်းတော့အဲစိတ်အလှပဲလိုချင်ပါတယ်ဖရာလို့အဲလိုဆုတောင်းနော်စိတ်လှပဲလိုချင်ပါတယ်လို့ဒါပြင်စိတ်လှအောင်လှုပ်တတ်လားမလှုပ်တတ်ဘူး အခုတရားအားထုတ်နေတာစိတ်လှအောင်လုပ်တာမဟုတ်ဘူးလားစိတ်ထဲလောဘဒေါသမောဟကိလေသာအငြိအကျေးရှိနေလှလားဆိုးသလားအဲကိလေသာအငြိအကျေးမတင်စိတ်ကလေးဖြူစင်းနေတဲ့အခါကျတော့လှရောအခုကစိတ်လှအောင်လုပ်တာမဟုတ်လားသို့တော်လည်းပဲကိုယ်အိမ်ကိုပြန်ရောက်တဲ့အခါကျလို့ရှိရင်တော့လွယ်ပါမလား မလွယ်တော့အဲ့ဒီအခါကိုယ်စိတ်ကိုအမြဲတမ်းစစ်ဆေးရတယ်ငါစိတ်ဟာအငြင်းမဲတင်နေသလားဖြူစင်းနေသလားအယုတ်ဆိုးနေသလားလှနေသလားလှနေတယ်ဆိုလို့ရှိရင်တော့ဝမ်းသာဖို့ပဲလောဘဒေါသမောဟအငြိကြီးတွေနဲ့လုံထွေရစ်ပတ်ပြီးအယုတ်ဆိုးနေတယ်ဆိုရင်တော့မလုပ်ရမလဲအငြိကြီးကိုဖြူအောင်စေရမယ် ရေကြောင်းညွန်ဖြေထိုးညွန်ညစ်လဲစင်လေးရေကြောင်းသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြေးညှောလဲဆေးလျှော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီကြားဦးကြလားဘယ်တော့မှကြားဘူးတော့ ရေချောင်းဖြစ်တဲ့ညွန်ကိုရေနဲ့ဆေးရင်စင်ကြယ်စေတယ်တဲ့ဟုတ်တယ်မဟုတ်လားစိတ်ကြောင့်ဖြစ်တဲ့လောဘဒေါသမောဟကိလေသာအငြိအကျေးလည်းပဲကုသိုလ်စိတ်နဲ့ပဲလျှော်ဆေးပြလိုက်လို့ရှိရင်ဒီစိတ်အငြိအကျေးဟာဖြူစင်းသွားတယ်တဲ့မဆေးလို့မလို့စိတ်အငြိအကျေးတင်မြဲတင်ပြီးမဖြူစင်မှုဆိုရင်တော့ဘု து တာဝန်နဲ့မဆေးတဲ့ကိုတာဝန်ပဲဟုတ်ကဲ့လား ယံသူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သားလျက်ပြေးမထွက်လမ်းတွေမဟုတ်ချေဘောရမမြတ်စွာဘုရားရဲ့အလောင်းတော်သူ့မိတာယသိလေးဖယားစုမပန်းခင်စဉ်းစားဆင်ញနာမစင်လူလင်းအေးကြည်လင်းသည့်ရေစင်ရှိလျက်မစေးရဲ့ ကန့်တွယ်မဟုတ်ချေတဲ့ဟောနားလဲသလားနားထောင်ကြည့်မစင်လူလျင်အေကြည်လင်သည်ရေစင်ရှိလျက်မစေးရဲ့ကန့်တွယ်မဟုတ်ချေကန့်ဆိုတာကံပြောတာရေကံပြောတာဘာပြောတာတော့ မစင်လူလင်အေးကြည်လင်သည်ရေစင်ရှိလျက်မစေးရဲ့ကန့်ွယ်မဟုတ်ချေဘာပြောတာလဲကိုမှမစင်အကြီးအကျယ်ပေနေတယ်ရေဆေးဖို့ရာရေကန်ကြီးကလည်းအနီးမှာရှိနေတယ် ရှိပါလျက်ကနဲ့ရေမစေးလို့အညစ်အကြေးမစင်ကြယ်ဘူးဆိုလို့ရှိရင်တော့ဧကန္နအဲ့ဒါရေကန့်အပြစ်ပဲတဲ့ဒါပြောတော့ဟမ်ဟုတ်လားဘယ်သူပြစ်တော့မစင်လူလင်အေးကြည်လင်းသည် ရေစင်ရှိလျက်မစေးရဲ့ကန့်တွယ်မဟုတ်ချေ အနပကံဘေးပြများစွာတံတရာမှထွက်ရလမ်းမှသမထဝိပဿနာကိလေသာပင်သစင်လျှော်စေရေးအေးလေးမဲ့ရှိပါလျက်နဲ့မထွက်ပြေးလို့မစေးလို့မင်းပြူကိုတွက်ပေဒါကြတော့နားလဲကြမနားလဲမယ်ခုနရှေ့ရနှစ်ချက်ကကဲပြောသားရှိအဲ့ဒါပဲပြောလိုက်ဦးမလဲ နှုတ်ရောက်ရတရားပေါ့နော်နှုတ်ရောက်ရတရားစိစိသက်ကြရအယုတ်ထင်ရမှာပေါ့နော်ပထမအပိုက်ကဒါကဂေါရမမြတ်စွာဘုရားအလောင်းသူမေတာရှင်သေဘဝစဉ်းစားတာမနောသူမေတာအဲ့ဒီအချိန်မှာရှင်ရသေတောင်မဖြစ်သေးဘူး तू ကတထေးလေးပဲဖြစ်သေးတယ်တထေးလေးပဲရှိသေးတယ်တထေးဘဝရှိသေးတယ် အဲ့ဒီမှာသူဆင်ញင်မိတာဒီပင်ကရာမြတ်စွာဘုရားကလည်းကြွလာမယ်ဆိုတာသူကြားထားပြီးပြီကြားထားပြီးတော့သူစိတ်ထဲမှာပစ္စည်းဥစ္စာတွေတသက်နှစ်သက်မကုန်အောင်ပေါများတဲ့ပစ္စည်းဥစ္စာတွေကြည့်ပြီးတော့ဆင်ញင်မိအဲ့ဒီဆင်ញင်မုံကိုပြရတဲ့တရားစကား ရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်တာလည်းရဲ့ပြေးမထွက်လမ်းတွေ့မဟုတ်ချေတဲ့ဟောနားလည်လားပါတယ်တော့အဲရန်သူတွေအဝိုင်းခံရတဲ့ပုဂ္ဂိုလ်ဟာ ပြေးဖို့ရလမ်းမရှိပါလျက်ကနဲ့မပြေးလို့ရန်သူမိပြီးအသက်ခံရရင်လမ်းအပြစ်မဟုတ်ဘူးတဲ့မပြေးတဲ့လူရဲ့အပြေးဒါပြောတာရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရလမ်းပေါက်သားလျက်ပြေးမထွက်လမ်းထွက်မဟုတ်ချေချပေးရင်ရမလားရာကိုရခြင်းသလားမဲ ဘာကြောင့်ရခြင်းရတော့တရားသဘောဆင်ញနှလုံးသွင်းနိုင်အောင်လို့ဟုတ်ကလားဆိုယံသူဝိုင်းထာထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွယ်မဟုတ်ချေ ယံသူဝိုင်းထာထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွေမဟုတ်ချေယံသူဝိုင်းထာထိုယောက်ျားက ပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွေမဟုတ်ချေ န့်တွေ့မဟုတ်ချေမစင်လူလျင်တေကြည်လင်းသည်ရေစဉ်ရှိလျက်မစေးရဲ့ကန့်တွေ့မဟုတ်ချေ So န်သူအဝိုင်းခံရတဲ့ပုဂ္ဂိုလ်ပြေးဖို့လမ်းပေါက်ရှိရတဲ့နဲ့မပြေးဘူးဆိုလို့ရှိရင်တော့ရန်သူအမိခံရရင်လမ်းအတွက်မဟုတ်မပြေးသူရဲ့တာဝန်မပြေးသူရဲ့အပြည့်မစင်သူလို့ရှိရင်ရေဆေးဖို့ရာကံကြီးရှိပါလျက်ကနဲ့မစင်ကိုပြောင်းအောင်ရေနဲ့မဆေးလို့မစင်မပြောင်းဘူးဆိုလို့ရှိရင်တော့ရေကံရဲ့အပြစ်မဟုတ်ဘသူအပြစ် မစေးတဲ့လူရဲ့အပြေအဲ့ဒါနှစ်ခုကိုပေါင်းပြီးတော့ဒီဆောင်မုတ်ကရွှေကျင်ကိုင်းရဲ့ဒုတိယသာသနာပိုင်းမဟာဝိတုဒ္ဓါရာမဆရာတော်ဘုရားကြီးဆိုတာစီကုံးထားတဲ့ဆောင်မုတ်ကြာလာဟိုမြန်မာမင်းတွေလက်ထက်ကလေးရပဲ ရွှေကျင်ကန်းရဲ့ဒုတိယသာသနာပိုင်မဟာဝိသုဒ္ဓါရမဆရာတော်ဘုရားကြီးအခုရွတ်ပြမှာကိုလိုက်မရင်းနဲ့အောင်နားထောင်ကြည့်အောင်နည်းနည်းဒီဟာကကြတော့အခုနနှစ်ခုလုံးကိုပေါင်းပြီးတော့ပြောင်းမြန်ဆိုထားတာအနပကံဘေးပြန်များစွာသံသရာမှထွက်ရလမ်းမှသမထဝိပဿနာ ကိလေသာပင်တန်ဆင်းလျှော်စေရေးအေးလေးမဲ့ရှိပါလျက်နဲ့မထွက်ပြေးလို့မဆေးလို့မင်းပြူကိုတွက်ပေအနတ်ပကံဆိုတာကစပြီးမသိတော့အဲ့ဒါပါဠိစကားလုံးကိုမြန်မာလိုလို့သုံးထားတာအနတ်ပကအနတ်ပကဆိုတာအများကြီးအများကြီးကိုပြောတာဒါကြောင့်အနတ်ပကံဘေးပြန်များစွာတန်ត្រာမဆိုတာ ဘေးပြန်များစွာရှိတဲ့သံဃာမှ ထွက်ရာလမ်းမှဖြစ်တဲ့သမထလမ်းဝိပဿနာလမ်းရှိနေပါတယ်တဲ့အဲ့တော့သံဃာဝဆင်းရဲကဆင်းရဲရဲ့အထောင်းမှုဆင်းရဲဆိုတဲ့ယံသူရဲ့အထောင်းအနှဲ့အနှိမ့်ဆက်ကိုမခံရင်တဲ့ပုဂ္ဂိုလ်ဟာ သမထဝိပဿနာလမ်းပေါက်ကထွက်ပြေးလိုက်လို့ရှိရင်လွတ်ပါတယ်တဲ့တကယ်လို့မပြေးလို့မလွတ်ရင်နော်မလွတ်တဲ့အတွက်သန္တရာထဲမှာပဲရုပ်ဆင်းရဲနာမ်ဆင်းရဲဆင်းရဲအမျိုးမျိုးရဲ့အထောင်းအထူအနှိမ့်ဆက်ခံရတဲ့ဆိုရင်သမထဝိပဿနာလမ်းရဲ့အပြစ်မဟုတ်ပြေဒါပြောတာနောက်တခါ ကိလေသာအညစ်အကြေးဆိုတဲ့လောဘဒေါသမောဟအညစ်အကြေးဆိုတဲ့မစင်ဘင်ဘင်ဆိုတာမစင်ကိုပြောတာကိလေသာအညစ်အကြေးဆိုတဲ့မစင်ပင်ဘုတ်လူနေတဲ့အခါမှာဆေးဖို့ရာ အတွက်မလေးပါဆိုတဲ့ရေရှိပါတယ်တဲ့သောတာပတ္တိမေသဂရဂာမိမေအနာဂါမိမေအရဟတမေဆိုတဲ့မဲ့ညာ၄ခုနဲ့အဲလောဘဒေါသမောဟကိလေသာ အညစ်အကြေးတွေကိုလျှော်ဆေးပြလိုက်လို့ရှိရင်ပြောင်းသွားပါတယ်တဲ့အဲ့လိုဆေးစရာရေနဲ့တူတဲ့မက်လေးပါးရှိပါလျက်ကနဲ့အဲ့ဒီမက်ကိုရအောင်မကျင့်လို့မိမိတဏ္ဍာမှာလောဘဒေါသမောဟတွေထူပြောပြီးတော့ကိလေသာတွေရဲ့အနှိမ့်ဆက်ခံရရင်ရေနဲ့တူတဲ့မဉ္ဇဉ်ရဲ့အပြစ်မဟုတ်ဘယ်သူအပြစ်တော့ ဟဲ့မညာဘုံညာရအောင်မကျင့်တဲ့သူရဲ့အပြည့်အဲ့ဒါပြောတာဟုတ်သလားလိုက်မင်းနဲ့အောင်နားထောင်ကြအောင်အဲ့ဒီအတိတ်ပဲလေးရှေးရဆရာတော်ကြီးတွေကစကလုံးနဲ့နဲ့ခက်ခက်နဲ့အတိတ်ပဲထိအောင်မိအောင်ရေးတာဆိုတော့တေုံနိုင်အောင်ချက်ချင်းအတိတ်ပဲမပေါ့ဘူးဒါကြောင့်အတိတ်ပဲအရင်ပြောရလေအနပကံဘေးပြများစွာ သံသရာမှထွက်ရလမ်းမှာသမထဝိပဿနာကိလေသာပင်တန့်ရှင်စောတန့်စင်လျှော်စေရေးအေးလေးမဲ့ရှိပါလျက်နှင့်မထွက်ပြေးလို့မစေးလို့မင်းပြူကိုတွေ့ပေ မထွက်ပြေးလို့ဆိုတာသမထလမ်းပေါက်ဝိပဿနာလမ်းပေါက်ကမထွက်ပြေးလို့ဘူးမစေးလို့ဆိုတာမဲ့ရည်လေးခုနဲ့မစေးလို့ဘူးအဲ့ဒါလို့မစေးလို့တဲ့အတွက် ကိုယ်မှာကိလေသာရံလူအထောင်းနဲ့ခံရတယ်ကိလေသာအငြိအကျင့်တင်ခံရတယ်ဆိုလို့ရှိရင်တော့မထွက်ပြေးတဲ့မေတ္တာဝမဲမဆေးတဲ့မေတ္တာဝမဲတဲ့ဒါပြောတာဆိုအနပကံဘေးပြများစွာသံဃာမထွက်ရာလမ်းမှာ သမထဝိပဿနာကိလေသာပင်တန့်စင်လျှော်စေရေအေးလေးမဲ့ရှိပါလျက်နှင့်မထွယ်ပြေလို့မဆေးလို့မင်းပြိုကိုတွက်ပေ အနပကံဘေးပြန်များစွာသန္တရာမထွက်ရာလမ်းမသမထဝိပဿနာကိလေသာပင်တန့်ရှင်တန့်စင်လျှောစေရေအေးလေးမဲ့ ရှိပါလျက်နှင့်မထွက်ပြေးလို့မဆေးလို့မင်းပြိုကိုတွက်ပေအနပကံဘေးပြများစွာသံသရာမထွက်ရလမ်းမှာ သမထဝိပဿနာကိလေသာပင်တန့်စင်လျှော်စေရေအေးလေမဲ့ရှိပါလျက်နဲ့မထွက်ပြေးလို့မဆေးလို့မင်းပြူကိုတွက်ပေ ဒီတော့ရုပ်လှဖို့တဲ့စိတ်လှဖို့ပိုးပြီးတော့လိုအပ်ပါတယ်ဗျာဒါပဲအလိုရှိပါတယ်ဆိုရင်စိတ်လှအောင်စိတ်ထဲမှာစိတ်ကိုအယုတ်ဆိုးစေတဲ့လောဘဒေါသတွေရှိမရှိစစ်ဆေးရမယ်စစ်ဆေးလို့ရှိတယ်လို့သိရင်အဲ့ဒီအညစ်အကြေးကိုလျှော်ဆေးပြရမယ်ဒီလိုဆိုရင် စိတ်လှသွားရော့ ဟုတ်တယ်မဟုတ်လားမလျှော်ဆေးလို့မို့စိတ်မလာပဲနဲ့စိတ်အယုတ်ဆိုးလှစွာနဲ့ဒုက္ခပေါင်းများစွာတွေ့ရရင်တော့ဘသူအပြစ်လဲမလျှော်ဆေးတဲ့လူရဲ့အပြစ်ပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ဆွမ်းခဲ့ပဲဘောဇဉ်ချုပ်ခြင်းရတာလှူဒန်းလို့မို့လို့အသက်ရှည်ခြင်းအကျိုး ရုပ်ဆင်းအင်္ဂါတက်နဲ့လှပါခြင်းအကျိုးရတော့လည်းပဲစိတ်ကမလှဘူးဆိုရင်တော့ဘာဖြစ်တော့ဩလှလေခက်လေဘောဟုတ်လားပါတယ်တော့စိတ်မလှရင်ရုပ်လှလေခက်လေဘောဟုတ်တယ်မဟုတ်ဘူးလားအဲ့ဒါကြောင့်ဖောချစ်တင် နောက်ဘဝရုပ်လှခြင်းသလားစိတ်လှခြင်းသလားဟေဟေစိတ်လှခြင်းလည်းရှိရင်တော့စိတ်နဲ့ပဲအညစ်အကြေးစေအညစ်အကြေးတင်မတင်လဲစစ်စစ်အညစ်အကြေးတင်နေတယ်လို့သိရင်လည်းပဲစိတ်နဲ့ပဲစစ်စစ်စိတ်နဲ့ပဲလျှော်စေမလျှော်စေလို့အညစ်အကြေးတင်လို့ဒုက္ခများရင်ဘု து တာဝန်ကိုတာဝန်ဟုတ်ကဲ့လား ရေကြောင်းညွန်ဖြေထိုးညွန်ညစ်လဲစင်လေးရေကြောင်းသွေးမထောက်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲဆေးလျှောစိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီဟုတ်သလားအဲဒါတော့ချပေးရင်ရမလား စာအုပ်ထဲမှာပါတယ်လားဟုတ်ကဲ့လားစာအုပ်ထဲမှာပါရင်ဆိုရေကြောက်ရေကြောက် ဟုတ်ကလားဒါကအညစ်အကြေးတင်မှန်းသည်လို့စိတ်မလှပဲဖြစ်နေလို့ဒီအညစ်အကြေးလျှော်ဖြစ်ပြမှာပဲငါစိတ်လှမှာပဲလို့သိလို့လျှော်ရစေရမှာဒါပေမဲ့လို့တခါတရံကြတော့လောဘအညစ်အကြေးတင်လို့တင်မှန်းသိရဲ့လားဆိုကြပါစို့ကိုမီလေတွတိတွတန်နဲ့ကိုနာလာပြီးစကားပြောဖွာဖွာဖွာဖွာနဲ့ဟိုဖက်ဒီဖက်ဖက်တဲ့အခါကျတော့စိတ်แทဘယ်နဲ့နေရော ဘောမရဘူးလားဘာအညစ်အကြေးတင်တော့လောဘအညစ်အကြေးတင်တယ်တင်မှန်းသိရလားသဘောကိုကြားလို့မဟုတ်ဘူးလားအဲ့ဒါလို့တခါတည်းမှာလောဘဒေါသမောဟမာနအစိုက်တဲ့အညစ်အကြေးတင်တော့လဲတင်မှန်းမသိလို့မလို့တင်မှန်းသိအောင်ကိုယ်စိတ်ကိုစစ်ဆေးပါမဟုတ်ဘူးလားကိုယ်စိတ်ကိုစစ်ဆေးပါမြတ်စွာဘုရားမိန့်တာအဲ့ဒါဒေသနာတော်တစ်ခုဟောခဲ့တယ် တန်ရှင်းကြည်လင်ကျေမုံပြင်ဝဲတင့်သွင်းရူပလှမလာကိုနေညာမရွေကြည်စစ်ဆေး၍ယင်ချေမဲ့ပြောက်ဝက်ချံပေါင်းနှင်းညင်းပြောက်တင်တိဖုအကျိတ်ကိုစေသိပ်ပဲရှာပမာလာတို့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံပြင်ဝဲတင့်သွင်းမနစိတ်အလှကိုနေညာမရွေတင်စစ်ဆေးလော့ ညစ်ကြေးကိလေတွေ့ခဲ့ပေသော6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်သဘောပေါက်လား gain ဖြည်းဖြည်း ပေါက်သလားအဲ့ဒါမြတ်စွာဘုရားရဲ့ဒေသနာတော်တွေကသစိတ်တသုတ်ဆိုတာအဲ့ဒီစိတ်အဲ့ဒီသုတ်ကိုဘာသာပြန်ထားတာအဲ့ဒီဆောင်ပုဒ်ကလွန်ခဲ့တဲ့1200အဲ1330ခုနှစ်ကရေးခဲ့တာအခုဘယ်လောက်ရှိတော့ဟမ် အဲ1360 20ဟဲ29နှစ်ရှိသွားတယ်အဲ့ဒီထဲမှာကောင်းမှုမကောင်းမှုဆိုတဲ့ဆောင်ပုဒ်တွေလည်းပါတယ်ပါတယ်မဟုတ်လားအဲ့ဒီကောင်းမှုမကောင်းမှုဆိုတဲ့ဆောင်ပုဒ်တွေကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကရေးအဲ90ကျော်ကရေးခဲ့တာ90ကျော်ဆိုတာကိုရင်16နှစ်သားကရေးခဲ့တာ အဲဒီကောင်းမှုမကောင်းမှုဆိုတဲ့ဆောင်မှုပါတရားတော်များဆိုတော့အရှိတိဒနဲ့တော့တရားမှန်ရင် အရှိတိဒနဲ့မမှန်ရင်တော့မတိဒဘူးမကြခင်ပြောက်တာပဲဒီတော့စိတ်ထဲမှာတင်တဲ့အငြိအကျေးကိုနီး6ပါးနဲ့လျှော်ဆေးပြစ်ပါပြစ်ပါလို့ဆိုတော့နီး6ပါးပါတယ်အဲ လိုက်မဆိုနဲ့လိုက်မရေနဲ့နားထောင်တော့မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲမကြုံတွေ့စေဆိုတာကိလေသာဖြစ်เสียအာယုံနဲ့မတွေ့အောင်နေပါလောဘဖြစ်เสียအာယုံဒေါသဖြစ်เสียအာယုံ အဲ့ဒီအာယုန်နဲ့မတွေ့အောင်ရှောင်းနေပါတကယ်လို့တွေ့ပြန်ရင်လည်းပဲငါကိလေသာမဖြစ်စေရဘူးလို့စိတ်ကိုဆုံးဖြတ်ထားပါမမွေ့စေပဲဆိုတာအဲ့ဒါပြောတာမကြုံတွေ့စေ မမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုန်ဒီဒီအာယုန်ကြောင့်အကုသိုလ်ကိလေသာဖြစ်ရင်ကောင်းတဲ့ကုသိုလ် စိတ်ပေါ်ကုသိုလ်ပေါ်ကုသိုလ်လုပ်ငန်းပေါ်အာယုံပြောင်းလိုက်ဒါနပေါ်သီလပေါ်ဘာဝနာပေါ်အစရှိသည့်ပြောင်းလိုက်ပြောင်းလေဖုံဖုံကောင်းအာယုံဒီနုလုံပတိညာချိန်ညှိလောအပြင်းမြန်အလန္တညာနဲ့ဆင်ခြင်ပြီးတော့ဒီကိလေသာအငြိအကျေးကိုပယ်ပါတဲ့ဒီဒေါသငါလက်ခံထားလို့ရှိရင်ဒီဒေါသကြောင့်ငါဟာဒုက္ခဆင်းရဲရောက်မှာတော့သိကြတယ်ဒါကြောင့်မလို့ ဒီဒေါသဒေါသကိုငါစိတ်ထဲမှာဖြစ်ပေါ်စီလို့မတော်ဘူးအဲဒီဒေါသငါပယ်မတော်မယ်အဲ့ဒါလို့ဆင်ញင်လို့ရှင်လည်းပျောက်သွားမယ်မပြောင်းနိုင်ဘူးဆိုရင်တော့ရှုမှတ်လိုက်ပေါ့စိတ်ဆိုးတယ်စိတ်ဆိုးတယ်နုလုံးပတိဉာဏ်ချင်းညှိလောပို့ပြီးမေတ္တာမေတ္တာဘာဝနာပွားပါသမထနဲ့သမထဘာဝနာပွားပါ ပွားရာဝိပါအကောင်းဆုံးကတော့ဝိပဿနာကအကောင်းဆုံးပဲတဲ့နိ6ရတွင်တင့်မြတ်ရာတုံဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်ဒီအဲ့ဒီမှာမကြုံတွေ့စေမမွေ့စေပဲဆိုတာနှစ်နည်းကိုတနည်းတဲ့ပေါင်းပြထားတာအဲ့ဒါအထတာလိနေအထကထာမှာ ပါဠိတော်တွေကဟာကိုယူပြီးတော့စုဖော်ပြထားတာအဲ့ဒါကိုအကျဉ်းချုပ်ပြီးတော့ပါဠိပြန်လာတာ gain ဆိုမဲသည့်စိတ်ကို ထောင်ပုတ်တွေကအဲ့ဒီလွန်ခဲ့တဲ့1332ခုမဟာစီသာသနာရိပ်တာမှာစိတ်တရားဆိုပြီးဟောတော့အဲ့ဒီစိတ်တရားတွေကဆောင်ပုတ်တွေအဲ့ဒီစိတ်တရားဟောတော့အစမှာဘုန်းကြီးကဒီလိုပြောတယ်ဒီနေ့တော့အခရာတစ်လုံးနဲ့အကြောင်းပဲပြောမယ်လို့ အဲကြောင့်အခရာတစ်လုံးနဲ့အကြောင်းဆိုတော့မကြပါဘူးခဏပြီးမှာပါပဲပြိဿပြင်းစရာမရှိဘူးပေါ့လို့အခရာတစ်လုံးဆိုတော့ဘာလဲဆိုတော့စလုံးလုံးကြီးတင်တတ်တစိတ်အဲဒါပဲပြောမှာလို့အဲတော့ပြိဿခဏနဲ့ပြီးမှာဆိုတော့ပြင်းစရာမရှိပါဘူးလို့အဲ့ဒါဟောလိုက်တာနှစ်နှစ်ကြာတယ် နည်းနည်းကြတယ်နည်းနည်းကြတာလည်းဒီလိုလေဟိုတလမှာဥပုံနေမှာတခါတရားဘက်ကကြတာအဲ့လိုကြတော့အဲ့တော့တရက်တရက်တခွေတခွေစီ60စီ60တခွေတခွေအခွေပေါင်း30ရှိတယ်ဒီတရားတလုံးနဲ့ဟောတာအဲ့ဒါစိတ်ဆိုတဲ့တလုံးနဲ့ပဲဟောတာ ဒီထဲမှာအဲဒီတော့ကနာရတဲ့ပုဂ္ဂိုလ်တယောက်နှစ်ယောက်သုံးယောက်လောက်တော့ပါမှာပါဒီတဲ့များများတော့မပါဘူးဒေါ်တင်ဦးကတော့နာရတာသေးကြတယ်သူကတော့အဲ့ဒီကလေးကနားနေတာဒီတိပြင်းဒီတဲ့ဘယ်သူနားရတာပါသေးလဲမသိဘူးဟမ်တိတ်ခွေရတစင်နာဦးလဲအာအေးသိမ့်လို့အဲ့တုန်းကနာရသေးလား တပိုင်းတစဟာအဲ့ဒီတရားကသိမ့်တော့သိမ့်ထားတာပါပဲသိမ့်ထားမယ်လို့ကြာတော့ဟိုမာစတာကွေမထားတော့ခွေတွေပြက်ကုန်ခုတော့ပြက်တာများကုန်ပါပြီနဲ့တူပါတယ်ကောင်းတာနည်းနည်းတောင်ရှိမှရှိရလားမသိဘူးဒါပေမဲ့စိတ်ဝင်စားတဲ့ယောဂီတွေကစာမှုကုပေးထားတယ်ကက်ဆက်ခွေတွေကနေပြီးတော့ စာမှုကုပေးထားတဲ့အဲ့ဒီစာမှုကိုဒီနေ့ကျတော့စာအုပ်ထုတ်ရမယ်ရှိအဲ့ဒီခါကျတော့စောင့်မျှော်ကြပါနော်စောင့်မျှော်ကြအဲ့ထဲမှာဟိုကလည်းပါတယ်လေကိလေညင်မဲစိတ်၌ဆွဲရုပ်လဲမကြည်ရွှင်ကိလေညင်မဲစိတ်မဆွဲရုပ်လဲအေးကြည်ရွှင်စိတ်ညင်မဲလင်းဆင်းရဲပင်ဖြူလင်းချမ်းသာသည် ချမ်းသာရလို့များလူကိုကိုယ့်ကိုသိရမည်အခုပြင်းထားတဲ့ချမ်းသာရလို့များလူကိုစိတ်ကိုသိရမည်စိတ်ကိုသိခြင်းများလူရှင်နေစဉ်စေရမည်နေစဉ်စစ်စေးစိတ်ညစ်ကြေလျှော်စေးပြရမည်အဲ့ဒါပါတယ်အဲ့ဒီမှာအဲ့တရားနာနာဟုဓမ္မရဲ့ဒေါသန်သေးတော့ နာဘူးရဲ့လားအဲအဲ့ဒါလည်းပါပါရဲ့ပြီးတော့မြင်နိုင်ခဲ့စွာသိမ်မွေးလှ၍သူကြလူရာကြတတ်ပါသည်ပမာမြောင်နှိုင်းစိတ်ဆင်ရိုင်းကိုရှင်နှိုင်းညာရှင်သံပစင်နှင့်အစဉ်ချုံအုပ်တတိချုပ်၍ မလှုပ်မယိုင်ကောင်းစွာနိုင်သော ဖုတ်ခိုင်ဖြူဖြူချမ်းသာတို့သည်ကောင်းကျိုးကြွယ်လိမ့်မည်သာကိုမြင်နိုင်ခဲ့စွာတိမ်မွေးလှ၍သူကြလူရာကြက်တတ်ပါသည် ပမာမြောင်၌စိတ်စင်ရိုင်းကိုထူးတိုင်ဖြေချို့ထင်တိုင်းလွတ်၍မကွတ်မထိတ်ညွတ်တန်းရင်ကအေးငိမ်ချမ်းသာမရပါပဲပူပြဆင်ကဲလွန်ဆင်းရသည် မိုင်မဲသူတို့လမ်းစဉ်ဒီအဲ့ဒါတွေအကုန်လုံးဘုရားဟောဒေသနာဂါထာလေးတွေကိုအဲ့ဒါကိုဘာသာပြန်ထားတာကြီးဟောတဲ့ဘုန်းကြီးလည်းအဲ့ဒီတုန်းကကိုတရားကို အမတန်စိတ်ဝင်စားတဲ့စိတ်အကြောင်းတရားနာပရိသတ်ကလည်းစိတ်တရားစိတ်တရားနဲ့သိသဘောကြကြတယ်အဲဆောင်ဘုတ်တွေလည်းရကြတာများတယ်သူတို့ဆောင်ဘုတ်ကလည်းအများကြီးပဲဒါရင်ပဲကမလဲ ဆောင်းဘုတ်ကဖူးစကက်ဆိုင်မျက်နှာနဲ့နှမျက်နှာနဲ့တူတယ်ရှိတယ်။နေရာရွယ်အဲ့ဒီဆောင်းဘုတ်တွေကတော့ဟိုဟွာတဲ့ထည့်ထားပါတယ်။ယောဂီတိပွဲအသွယ်တွေထဲမှာထည့်ထားတယ်။ယောဂီတိပွဲအသွယ်ထဲမှာအဲ့ထဲမှာတော့ဆောင်းဘုတ်တွေတော့အကုန်လုံးနှိပါပါပါတယ်။ထားကြပါစို့စကားကဘေးရောက်သွားတယ်။အခုကဘာပြောချင်တာလဲလို့ဆိုတော့ ရုပ်လှခြင်းအကျိုးဆွမ်းလှသူရမယ်ဒါပေမဲ့ရုပ်လှတာတဲ့စိတ်လှအောင် လုပ်ဖို့ပိုအရေးကြီးတယ်ဒါပြောတာမဟုတ်လားအဲအခုမှအကျိုးကနှစ်ခုပြောရတယ်တစ်ခုကအသက်ရှိတာတစ်ခုကရုပ်လှတာဟုတ်တယ်မဟုတ်လားနောက်ပဲတစ်ခုရှိသေးတယ်ချမ်းသာများတာခွန်အားကြီးမားတာဉာဏ်ပညာထက်မြက်တာဒါတွေရှိသေးတယ်မဟုတ်လားမပြောတော့ဘူးဟုတ်လား ပြောတော့ကိုင်းဆောင်မှုလိုက်ဆိုစင်လာတဲ့ရှိချမ်းသာသည်အာစီညံတို့ဘွာစင်လာတဲ့ရှိချမ်းသာသည်အာစီညံတို့ဘွာဆို စွမ်းလူသူမှာဤငါပြရရာအကျိုးများရရာအကျိုးများသို့ one boxing ခဲဝဲ boxing ချုပ်ခြင်းရတာလူတိုင်းရတဲ့ပုံကူများစုမတောင်းတော်လည်းပဲအကြောင်းကျိုးတဘာဝအားလျော်စွာရနိုင်တဲ့အဲ့ဒီအသက်ရှိခြင်းရုပ်ဆင်းငါတင်နေခြင်းချမ်းသာများခြင်းခွန်အားပြည့်ပြိုခြင်းဉာဏ်ပညာတိုးပွားခြင်းဆိုတဲ့အကျိုးတရားများအ ਨੇ ကဉာဏ်ပညာတိုးပွားခြင်းဆိုတဲ့အကျိုးတရားအနေနဲ့မဲ့ဉာဏ် ဝိပဿနာဉာဏ်တွေတဖြည်းတည်းတဖြည်းတိုးတက်ရင့်တန်ပြီးတော့မဲ့ဉာဏ်ဖူဉာဏ်အထိဉာဏ်ပညာတိုးပွားအောင်ကြိုးစားအားထုတ်နိုင်တဲ့သူတော်စင်များဖြစ်ကြပါစေ။